ခန်းကြီး90အငယ်1မှ6ထိုအခါယောသတိအဖအီမျက်နှာပေါ်မှငုံ၍ငိုလျက်နမ်းလျက်နေ၏အဖအီအလောင်းကိုနန္တာမျိုးနှင့်ပြင်ဆင်စေခြင်းဟာမိမိကျွန်စေသမားတို့ကိုအမိန့်ရှိ၍သူတို့သည်နန္တာမျိုးနှင့်ပြင်ဆင်ကြ၏နန္တာမျိုးနှင့်ပြင်ဆင်သော အလောင်းကိုထုံးစံရှိသည့်အတိုင်းထား၍အရက်40လွန်လျင်အေဂုတ်ထု လူတို့သည်ယာကုပ်ကြောင့်အရက်80ပတ်လုံးငိုကြွေးမြည်တမ်းခြင်းကို ပြုကြ၏ငိုကြွေးမြည်တမ်းသောနေ့ရက်လွန်သောအခါယောသသည်နန်းတော်သားအချို့တို့ကိုခေါ်၍သင်တို့သည်ကျွန်ုပ်ကိုစေတနာစိတ်ရှိလျင်ဖာရောဘီယံထံတော်သို့တွား၍ကျွန်တော်အဖကငါတေတော့မည်ခန္ဓာပြည်၌ကိုဖို့ငါတူးဘူးသောတင်းကြိုင်းတွင်၌ငါကိုတင်းကြိုရမည်ဟု၍ ကျွန်တော်ကိုချိန်ဆစေပါပြီထိုကြောင့်ကျွန်တော်တွား၍အဖကိုတင်းကြိုပြီးမှ ပြန်လာပါမည်အကြောင်းကိုအတနာတော်ခံပါသည်ဟု နားတော်လျှောက်ကြပါလောဟု ဆို၏ဖာရောမင်းကလည်းတင်ဤအဖချိန်ဆစေသည့်အတိုင်းတွား၍တင်းကြိုလောဟု မိန်တော်မူ၏အငယ်ခုနှစ်မှ၁၄ ယောသပ်သည်အဘကိုသင်္ဂြိုဟ်ခြင်းငှါထွက်သွား၍၊ဖါရောမင်း၏ကျွန်များတည်းဟူသောနန်းတော်အရာရှိ၊အဲဂုတ္တုပြည်အရာရှိအပေါင်းတို့နှင့်ယောသပ်အိမ်သား၊အစ်ကိုတို့အိမ်သား၊အဘအိမ်သားရှိသမျှတို့သည်လိုက်ကြ၏။သူငယ်တို့နှင့်သိုးနွားများကိုသာဂေါရှင်ပြည်၌ကျန်ရစ်စေကြ၏။ထိုသို့လျှင်ရထားများ မြင်းစည်းသူရဲများတည်းဟုသော အလွန်များစွာသော အလုံးရင်းတို့သည်ယောသပ်နှင့်တကွလိုက်သွားကြ၏ယော်ဒန်မြစ်နားမှာအာဒတ်ကောက်နယ်တလင်းသို့ ရောက်သောအခါ၊အလွန်ကြီးစွာသောငိုကြွေးမြည်တမ်းခြင်းကို ပြုကြပြန်၏။ယောသပ်သည်မိမိအဘကြောင့်ခုနစ်ရက်ပတ်လုံးငိုကြွေးမြည်တမ်းခြင်းကိုပြုလေ၏။ထိုသို့အာဒတ်ကောက်နယ်တလင်း၌ပြုသောငိုကြွေးမြည်တမ်းခြင်းကို ထိုပြည်သားခါနန်လူတို့သည်မြင်လျှင်အဲဂုတ္တုလူတို့သည်ပြင်းစွာငိုကြွေးမိတမ်းပါသည်တကားဟုဆိုကြ၏ထိုကြောင့်ယော်ဒန်မြစ်နားမှရှိသောထိုရက်ကိုအဘေလမိဇရိန်ဟု၍သမုတ်ကြသည်ယာကုပ်သားတို့သည်အဖမှားထားသည့်အတိုင်းပြုကြ၏ခါနန်ပြည်သို့ဆောင်သွား၍အာဗြဟံသည်ကိုပိုင်သောတင်းကြိုင်းဖို့ဟိတိအမျိုးသားအေဖရုန်၌ဝယ်သော မန်ရီမြို့ရှိမပေလလေပြင်းတွင်ရှိသော မြေတွင်း၌တင်းကြိုကြ၏ယောသသည်အဖကိုတင်းကြိုပြီးလျှင်အကူများမှဆ၍မတာလိုက်လာသော သူအပေါင်းတို့နှင့်တကွအေဂုတ်ထုပြည်သို့ပြန်လေ၏အငယ်၅မှ21ယောသအကူတို့သည် အဖသေးသည်ကိုသိမြင်လျှင်ငါတို့ကိုယောသသည်အညှိုးထားကောင်းထားလိမ့်မည် ငါတို့သည်အထက်ကသူ့ကိုညှင်းဆဲသောကြောင့်ငါတို့အားဧကံမှန်ပြန်၍ညှင်းဆဲလိမ့်မည်ဟုဆိုရင်လေသူထံသို့တမန်ကိုဆေလွတ်၍ကျွန်တော်အကိုတို့သည်မကောင်းသောအမှုကို ကိုရောအားပြုမိ၍ကိုရောကိုပြစ်မှားသောအပြစ်ကိုလွတ်တော်မူပါဟု ကိုရောအားကြားလျှောက်ရမည်အကြောင်းခမည်းတော်မသေးမီကျွန်တော်တို့ကိုမှားထားခဲ့သည်ဖြစ်၍ယခုတွင် ခမည်းတော်၏ဖျားသခင်ကျွန်တော်တို့၏အပြစ်ကို လွတ်တော်မူပါဟုလျှောက်ကြ၏ထိုသို့လျှောက်ကြသောအခါယောသသည်မျက်ရည်ကျလေ၏အကိုတို့သည်လည်းဝင်၍ယောသရှိမှပြက်ဝတ်လျက်ကျွန်တော်တို့သည်ကိုရောဤကျွန်ဖြစ်ကြပါသည်ဟုလျှောက်ကြ၏ယောသကလည်းမစိုးရိမ်ကြနှင့်ကျွန်ုပ်သည်ဘုရားသခင်ကိုစားဖြစ်သလောတင်တို့သည်ကျွန်ုပ်ကို ညှင်းဆဲမည်ကြံကြတော်လဲဘုရားသခင်သည်ယနေ့ဖြစ်သည့်အတိုင်းလူများအသက်ချမ်းသာစေခြင်းကယေရှုပြုမည်ကြံတော်မူ၏ထိုကြောင့်မစိုးရိမ်ကြနှင့်တင်တို့နှင့်သူငယ်များကိုကျွန်ုပ်ကြွေးမေးမည်ဟုဆိုလျက်သူတို့ကိုနှစ်သိမ့်စေ၍မေတ္တာစကားကိုပြောလေ၏အငယ်22မှ26ထိုတို့ယောသတိ မိမိအဖ၏အမျိုးသားတို့နှင့်အဲဂုတ္တုပြည်၌နေ၍အသက်တရာတဆယ်ကိုမှီ၏။ဧဖရိမ်၏မြေးကိုမြင်ရ၏။မနာရှေ၏သားမာခိရ၏သားသမီးတို့ကိုလည်းမိမိဒူးပေါ်မှာမွေးစားရ၏။ယောသပ်ကလည်း၊ကျွန်ုပ်သေတော့မည်။အကယ်စင်စစ်ဘုရားသခင်သည်သင်တို့ကိုအကြည့်အရှုကြွလာတော်မူမည်။အာဗြဟံ၊ဣဇာက်၊ယာကုပ်တို့အားကျိန်ဆိုတော်မူသောပြည်သို့ ဤပြည်မှဆောင်သွားတော်မူမည်ဟု အကိုတို့အားဆို၏တပန်တုံအကယ်စင်စစ်ဘုရားသခင်သည်တင်တို့ကိုအကြည့်ရှုကြွလာတော်မူမည်ကျွန်ုပ်အယိုးတို့ကိုဤရက်မှယူသွားရမည်ဟု၍ဤဒေလအမျိုးသားတို့ကိုချိန်ဆစေ၏ထိုတို့ယောသတိအသက်130ရှိသော အနေဆရောက်လေ၏အလောင်းကိုကနန္ဒာမျိုးနှင့်ပြင်ဆင်ပြီးလျင် အဲဂုတ်ထုပြည်၌တလားနှင့်ထားကြလေ၏ရှင်မောရှိစီရင်ရေးထားသောကဘာဦးကျမ်းပြည်၏